လူခဲ့တဲ့ရဲ့အရင်းတွေကယောဂီများတစ်သက်လုံးကရဏမိတ်္တစစ်တဲ့ကပ္ပဒါစာရွေးချယ်တော့အောင်အကြောင်းကုန်ကြီးရှင်မျိုးနဲ့ပြည့်စုံတဲ့ကရဏမိတ်္တအကျိုးကုန်ကြီးခုနှစ်မျိုးနဲ့ပြည့်စုံတဲ့ကရဏမိတ်္တ သူတို့ကိုယ်ကြီးလေးတွေကိုတော့ဝိညာဉ်တတ်နေတယ်ဗျရှင်းလင်းရှင်းပြခဲ့ပါပြီကမ္ဘာသားဆရာအရေးမမှားဘူးတတိထားဖို့အထိတ်အရေးကြီးပါလားဒီအရေးရှင်းလင်းနေနဲ့ရွေးချယ်ရပါတယ်ကမ္ဘာသားဆရာသူပြီးရောဆိုပြီးတော့ဒီလိုလုပ်လို့မရဘူး တရားမှားလို့ရှိရင်တသံတရားလုံးဒုက္ခတွေရောက်ရောက်တယ်။ဒါသတိပြုပါပဲ။အဲတော့ခုဘုရားရဲ့အလိုကဆရာဆီစစ်တွေရဲ့ဩဝါဒတော်တိုင်းပေါ်ဒီခေါင်းကြီးများသာဓုနဲ့တတိပေါင်းဆက်ပြီးတော့ဒီလနာမိတ်္တခုကြီးတွေကို ဘုန်းကြီးများတည်ပြခဲ့ပါပြီတရားမှာသိဆက်ပြီးတော့အခြေခံအထုတ်တဲ့နည်းလေးပေါ့ဒီဟိုတော့လည်းပြောခဲ့ပါပြီထပ်ပြီးတော့ပြောရအောင်ပါဒါလေးကိုဆက်ပြောအောင်မယ်နော်ဒီလိုခြေ300မှာ ဤစိနဲ့စနာဖို့ကျောင်းကနာဤစိနဲ့ရဖို့ဒါသိရေးကြည့်ပါလားဤဆိုတာကတော့ဥပရိသတွေပါဘယ်လိုဘယ်လိုလုပ်ရမလဲဆိုတာကိုသင်ကြားချက်ပါလိုက်လာပေါ်ရောဒါတွေပေါ့တိုက်တာပေါ်ကြီးကြည့်ပြီးတော့ ရှင်းရကြရှင်းသုံးဖို့ရှင်းသုံးပြီဆိုလို့ရှိရင်စီးနဲ့ကားနဲ့ရှင်းသုံးရပါတယ်ဒီမှာစီးမဲ့ကားမဲ့လုပ်လို့မရပါဘူးပထမဆုံးရှင်းသုံးတဲ့နေတရားရှိမှတ်တဲ့နေလေ့လာဖို့လေ့လာပြီးသိထားပြီးဆိုလို့ရှိရင် ဖြည့်သုံးဖို့အထုပ်ဒီအထုပ်တဲ့အခါမှာဤကံချချဖို့ဒီအထုပ်ဒါတွေလိုပါတယ်လူငယ်တွေရဲ့အနေနဲ့လည်းအဲ့ဒါကြီးပြောခဲ့ပြီးပါဝိနည်းဓမ္မဝိနည်းဆိုပါရသော်ကြာဓမ္မနဲ့ဝိနည်းဒီနှစ်ပိုင်းမိတ်ကြခဲ့ပါဓမ္မဆိုတာ ကျိုးစီးပွားတွေဖြစ်ထွန်းဖို့ရာတိကျတဲ့အမြင်ကြားချက်ပေါ်လေနေစနစ်ပါပဲဒီနေစနစ်ကိုကိုကယုံကြည်လို့ကျင့်သုံးလို့ပြီဆိုလို့ရှိရင်ရှိကံတရားဝင်ရှိရပါတယ်ရှိကံကြီးလိုက်လာပါတယ်အဲဒါဝိရိယလို့ခေါ်ရတယ် နီလာနဲ့မကလနီလာကလနာမိတာကြီးဆောင်မှရှာဖွေရမယ်။ကြည့်ပြီဆိုလို့ရှိရင်လည်းစီးနဲ့ကားနဲ့လည်းပြည့်စုံစုပါရမယ်။ဒါသိရည်ကြည့်ပါရ။အဲ့ဒါဆိုလို့ဒီကရှိပါတယ်။ရှုလို့မှန်ရမသိတာတော့ရှုလို့မှန်ရမသိတာ။ လေ့လာပြလျှောက်ပြီးတော့တနည်းလို့ပြောရပါဒီနေ့ကုလစိတ်ထားသုံးပါလုံးဒီဒီလမ်းကြောင်းမှအတိုင်းသွားရမှာရှိကပြည့်သွားလို့ဤဆိုလို့ရှိရင်ဒါဒီနားလည်ထားပါကိုယ်နဲ့နှုတ်နဲ့စက်တဲ့အညီကြီးတွေ ကင်းဝေးဆန့်ဆန့်စင်ဆန့်ရှင်းလိုတဲ့ဆန္ဒနဲ့ဖြည့်ပြပါအဲဒါကတော့ဒီကားနဲ့ဆိုင်တယ်ဒါဒီဒါဒီမလုပ်ရဘူးဆိုရင်တတ်မှတ်ထားတဲ့စီကံတိုင်းရှောင်လိုက်ပေါ့ဒါဒီဒါဒီမပြောရဘူးဆိုရင်မပြောဘဲနဲ့ရှောင်လိုက်ပေါ့ဒီကတော့ရှောက်တိန်ပြီးတော့ပယ်ရပါတယ်ဒီမှာဟွန်း စိတ်ထဲမှာဖြစ်တဲ့ကိလေသာတွေကိုတော့ဒီတိုင်းမှာရှိသတိပြုစောင့်မှုစဉ်းစားဆိုတဲ့အတိုင်းပါအကုန်လုံးဖြစ်တဲ့စိတ်တိုင်းတို့အားဆိုင်ပြီးတော့စသဖြင့်ရှိတဲ့စိတ်ရှိစီရပါတယ်ဒီရတတိသမားကြီးကြီးဆရာကြီးစဖောပါတယ်ဖော်တဲ့ဆောင်လည်းတိုးအောင်ကြီးအောင်ထွားအောင်ရအောင်ပြုလုပ်ရပါတယ် ဒီလိုလေ့ကျင့်တာရပြီဆိုလို့ရှိရင်စိတ်ထဲမှာတော့မှအချင်းဖြတ်ချင်းကိုယ်ကြီးစသည်ပါလေဉာဏ်ရတဲ့စိတ်ကြီးဖြစ်တော့ဝိရတတိသမာဓိသမာဓိစိတ်ခါနဲ့ကာကွယ်ထားတာပါကာကွယ်သလောက်အဲ့ဒါလည်းပဲဖြစ်ခွင့်ရပါနဲ့ဉာဏ်ကြီးတာပဲတခါဖြစ်လာလို့ရှိရင်လည်းဖြစ်မှကြည့်တယ်ဖြစ်ဖြစ်ချင်းလည်းကြည့်တော့တာပဲ သိကောင်းတာအဲ့ဒီဟာကြတော့ရှုမှတ်ပြီးတော့ပယ်လိုက်ပေါ့ကာကွယ်ရေးကုစားရေးဆိုတာဘာလဲဒီနည်းနဲ့ဆိုရတာနောက်မျိုးနေတဲ့ကိန်းနေတဲ့မျိုးပြနေတဲ့ဣရိသာတွေကိုတော့ဝေဒနာပညာနဲ့နေနေရပါတယ်ဝေဒနာပညာတွေအစစ်စစ်ဖြစ်ပွားစေခြင်းအဖြစ် နေလေးရပါတယ်အားလျောက်ပြုလို့ရပါတယ်ဘုဒ္ဓလာရေးပြည့်စုံလာပြီဆိုလို့ရှိရင်ဆိုင်ရာအရိယာကဝင်ဖြစ်လာလို့ရှိရင်ဘုရားသခင်နေလို့အားနည်းနေတဲ့ကိလေသာတွေကိုအပြတ်တစ်ခါလေးရှင်းချလိုက်တော့အမြင့်ပါတစ်ခါလေးပြတ်သွားနေတာပါ အဲတော့ဒီကသမာဓိပညာခေါ်တဲ့အကျင့်သိက္ခာ၃ရပ်အဲဒါကြီးရှင်းပါမှအဲဒီနည်းရှင်းနည်းတွေသိထားဖို့အနည်းလမ်းတွေပေါ့ဒီလမ်းတွေသိပြီဆိုလို့ရှိရင်ကြီးနဲ့ကားနဲ့ပဲရှင်းသုံးရပါတယ်ဆိုတာလေအဲတော့ဒီနေ့ဒီနေ့ပါရမသိတာကိုတော့ ချမ်းသာလေးလာပြီးတော့ဖြုတ်ပြပါတဲ့ဒီလိုမှရမသိတာလေးလာပြဖြုတ်လေဒါကဥပရိသတရားပေါ်လေးနိမန်တိဟုရာအတွက်သစ္စာရဲ့အလိုတော်ကြက်နေတာကြောက်အောင်ဆရာစီစစ်ကြက်ခဲ့တဲ့ဤဒီကိုပေါ့လေ ခြေလေးတွေကိုပေါ့အထုတ်တဲ့လေးတွေကိုအရှိမတဲ့လေးတွေပေါ့အဲဒါကြီးမသိလို့ရှိရင်လေးလာဖြောက်ပြပါတဲ့လေးလာဆိုတာကိုယ်လိုတရားကြီးကြားနာလေးလာတာလည်းရှိပါရဲ့ရှင်းရင်ဆွေးနွေးလေးလာတာလည်းရှိပါရဲ့သောက်ကြည့်ပြီးတော့လေးလာတာလည်းရှိပါတယ်အကုန်လုံးဒါပါပဲအဲ ကျန်လာပြီးတော့လေးလားပြီးတော့ဆွေးနွေးလေးလားကြည့်ရှုလေးလားလေးလာလို့ရှိရင်ဒီနည်းမှလည်းသိသွားတော့ပါပဲဒီမှာဒါကတော့ကြွယ်ကြွယ်ပါပဲဒီကတော့ဒီနည်းမှသိပြီဆိုလို့ရှိရင်တကယ်ရှင်းသုံးလို့တဲ့ပုဂ္ဂိုလ်ဟာစိတ်ရည်ရသွားပြီးတော့အခုလိုရိပ်သာတွေသွားပြီးတော့လက်တွေ့ကြည့်ရတော့ပါပဲ ပြည့်တယ်ဆိုတော့ပထမဆုံးစိတ်ကြီးစီကျေဖို့ပထမဆုံးဒီလောက်ပြည့်စုံမှုဒီလောက်အခြေကျေပြီးတော့စိတ်ကြီးစီကျေအောင်ဖြစ်တိုင်းဖတ်ရှိဆိုတော့ဖြစ်တိုင်းမှရတာပါပဲဖြစ်တိုင်းမှတယ်ဆိုတော့ကတော့တကယ်အရှိတော်ရုံလာလေသူတို့ကြောင်းကျိုးဆက်ပြီးတော့ဖြစ်နေပုံလေ သူတို့ရဲ့မျက်စိရဲ့သဘောပဲခေါ်တယ်ချင်းရဆုံးပေါ့လေ။သမီးလက္ခဏာသိပုံလေးပေါ့။ဒီမှာစစ်စစ်တက်သွားပုံလေးပေါ့။အဲ့တော့ဒီကအကုန်လုံးကြည့်ပေါ်ရတယ်ပါပဲ။အရိယာမညာဖွညာဖြစ်တဲ့အထိအရိယာမညာဖွညာနဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အထိဒါကြီးအကုန်လုံးကြည့်ပေါ်ရတယ်ကြီးပဲ။အရိယာမညာကိုဉာဏ်တော်ထားတဲ့ပေါ်အရာတော့ သူ့လုံးကိုအထုတ်ဖို့မလိုပါဘူးဒီဝိဒနာပြည့်စုံလို့ရှိရင်အလုံးလုံးတော့ပြည့်စုံတာပါဆိုတော့တရားတွေဘယ်လိုရှိမှရတယ်ဆိုတော့ဤသည်ဆိုလို့ရှိရင်အထုရတော့တာပါပဲအားလုံးလို့ရှိရင်ကိုယ်တွေကကြည့်ပေါ်ရတွေဟာတဖြည်းဖြည်းကြည့်လာတာပဲ ခလန်းလန်းအရာဝတ္ထုကိုအဝေးရဲ့ကြည့်မမြင်ရပြီပဲလို့လူတိုးတိုးတိုးတိုးကြည့်လို့ရှိရင်တော့အကွာဝေးဟာတစ်ပြေးပြီးနီးလာတယ်ညင်းမြင်လာတယ်ဒီကလေးလေးပို့ပြီးတော့ဒီသတ်တော့အမြင်လေးလေးပဲအဲအနိကမြင်ရပြီဆိုလို့ရှိရင်တော့တစ်ခုချင်းတစ်ခုချင်း꿰ပြီးတော့ရှင်းလင်းကြတာဆိုကြည့်တော့တာပါတော့ အဲရှုမှတ်တယ်ဆိုတော့တကယ်အရှိသဘောတွေကိုသိရအောင်လို့ဖြစ်တုံးဖြစ်သေးလေးပါဝါလီလိုက်ပြီးတော့အားဆက်ပြီးတော့ချိန်စားခဲ့ဆိုရဆိုရှိပြီးတော့စိတ်ဆူဆီးပြီးရတာအဲဆူဆီးပြီးလို့ရှိရင်နောက်တော့သဘာဝနဲ့ပတ်သက်ပြီးတော့တိုးမိတိုက်မိတဲ့ခါမှာတိုးမိတိုက်မိကြတော့အတိလေးကြီးတာလည်းဒီခါလေးတိုးလာတာ ပြီးဖြစ်လာတာပဲအဲဒါကိုယ်ရပြီးပေါ်ရသေးဘူးဟုတ်လားဒီလမ်းကြည့်တဲ့တိုင်းပေါ်လေအဲ့ဒီဒီလမ်းကိုအသုံးချတော့ဒီလာတာဒီပေါ်ရရမသိတာရှုတာပဲဆုံးလေဒီပေါ်ရတယ်မသိလို့ရှုပါပြီးတော့ဖြုတ်ပြပါတဲ့အဲ့ဒါကသိုးဒုက္ခသိုးဒုက္ခပါလေ ပထမဆိုရိုးကတော့ခြေကြီးမှာလေ့လာတာပေါ့လေစာပေနဲ့စပါးတဲ့တိတ္တမီယညာလို့ခေါ်တယ်ကြာကြည့်ညာပေါ့လေတိထားတဲ့အတိုင်းကျင့်သုံးလို့စိတ်တည်တိုးပေါ်လာတဲ့အခါကြီးထွားလာတဲ့အခါများလာတဲ့အခါဘာဝနာစိတ်ကြီးအကောင်းလာပြီဆိုလို့ရှိရင်ပြီးတော့ အဲဒါတော့ဘာဝနာပြရပြန်ခေါ်ရဆိုတာအဲဒါကိုယ်ကြီးညာဘောလို့အဲ့ဒါတွေရှောင်းလို့ရတာပါကိုကျမ်းပါရေးကိုမျက်လုံးတောင်းဖို့ထားတဲ့ပုဂ္ဂိုလ်တွေဟာဒီဘုံပဲကြီးကိုကျမ်းပါအောင်ဒီထိုင်ကျင့်လို့ရတယ်ဆိုတာပေါ့လေသာဓုလက်ရှိရှိထားတဲ့ပုဂ္ဂိုလ်တွေတန်ရှိပါရတယ် ဒီယူရရဲ့လက်တွေ့လည်းပဲအချိန်မှမှကျမ်းမာရေးလေ့ကျင့်ပြရတယ်ဒါမှကိုလိုတဲ့ကျမ်းမာရေးရတယ်သိသိချင်းယောဂတုတိတရားရှိလို့ယောဂကုသလိုတဲ့ပုဂ္ဂိုလ်ဟာဆက်ကျင်တဲ့ဆရာဝန်တွေတန်ချိကပြီးတော့ကိုဖြစ်ပုံခံစားပုံထုတ်ပြပြီးတော့ ဆရာကယောဂရဲ့အရေးအကြီးကိုသိလို့သူတော်ရဲ့စီပြေးလိုက်ပြီဆောင်ရှားတဲ့နေရာတွေဆောင်ရှားဖို့ဆောင်ပွားနေတဲ့နေရာတွေဆောင်ပွားဖို့ယူကြားချက်တွေကိုလည်းကြာကြာနာနာနားထောင်ရတယ်ဒီလိုခြားခြားဖို့နေတာဒီနားထောင်နားထောင်ပြီးမှတ်ပြီးမှ ကျေစီမိဝဲတဲ့အခါမှာစိတ်အတိုင်းတာချိန်မှမှပေါ့လေဝဲမိဝဲတတ်လာတယ်စိတ်ပါလျော်လည်းပဲမိဝဲတတ်လာတယ်စိတ်စားတဲ့အခါမှာလည်းကုသခံတဲ့အခါမှာလည်းရှောင်ရှားတဲ့အရာတွေကိုရှောင်ရှားတယ်ဆောင်ပွားလိုက်ရတဲ့အရာတွေကိုလည်းတိတိကျကျလိုက်လာတယ်ဒါမှရှောင်ရဲ့ကုသမှု ခံတဲ့အခါမှာထိရောက်ဖြစ်နေတယ်။သမာဓိရလာနိုင်တယ်။အဲဒီသဘောတော်လေးကြည့်တဲ့ပုဂ္ဂိုလ်ဟာဘဝအစစ်စစ်ကအငြိမပြတ်နိုင်လို့အမှန်ဆိုးရုပ်တဲ့ညီညာမှုလောဘဒေသမောဟပြီးတာတွေကျွလွန်စောကားမှုတွေရှိရအောင်ကိုယ်နဲ့တို့ထိန်းဖို့စိတ်ထဲမှာလည်းပဲစိတ်နဲ့တော့မှကျွလွန်မှုရှိရအောင် တောင်းကြမှုတွေရှိအောင်ဆိုပြီးတော့သမာဓိတိတ်ခါကြီးရှင်းရမျိုးပါပြတ်သွားအောင်ဆိုပြီးတော့ဝဒနာပညာမပညာတွေပေါ့လေဒါတွေကိုအကုန်လုံးဘုံမကြီးအထောက်အကူဆိုတာပေါ့လေအခြေခံကအစအသေးစိတ်ရှိမှပုံလေးပေါ့လေဆရာကြီးကြည့်ပြီးဆိုရင်လက်တွေ့ရှင်းသုံးဖို့ပဲလိုတော့တာပါ ကျမ်းမာရေးလိုက်သွားတဲ့ပုဂ္ဂိုလ်ကျမ်းမာရေးကြီးလာပြီးရပြီဆိုလို့ရှိရင်ချိန်မှမှလို့ဒါပဲဒီမှမှမကြောက်နဲ့ယောဂကြီးလို့ရှိသွားတဲ့ပုဂ္ဂိုလ်လည်းပဲဆောက်ဝင်ကြတဲ့အတိုင်းချိန်မှမှပြီးဝဲရှိဘက်လေအောင်ပေါ်လီစားဆောက်စားကြတဲ့ဒီမှမှဆောက်ဆောက်ပါလိုက်တာဒီကမှမှလိုက်တာအဲဒီလိုကုသခံရလို့ရှိရင်ယောဂမျိုးတော့ကြောက်တာပါပဲ။ အဲဒီလိုသဘောထားပြီးတော့ဇာကကိုပြည့်တဲ့ဆေးဝါးကိုချိန်မှမှစသလိုဒီပုံတည်းကြီးလောက်ရတယ်ဆိုတာသိပြီဆိုလို့ရှိရင်တော့ကိလေသာယောဂကြီးမုံမုံရအောင်ဆိုပြီးတော့ကာကွယ်ရတော့တာပဲရှိမှရတော့ပါဒါယောဂီအလုပ်ပဲအသုစယောဂီမှာတော့ ကိုယ်ရဲ့ကဖြစ်ဖြစ်တဲ့ယုံနာတရားတွေဟာသိရအမှန်တရားတွေပဲသိတာသိရအမှန်တရားတွေရဲ့အကြောင်းကတော့မသိဘူးသိမှာမဟုတ်ဆာလောင်တတ်မဲ့မှုဆွဲလန်းမှုဒါရီယာသိရပြီးအကြောင်းတွေပဲလို့ဒီလိုပဲအချမ်းသာသိတာပါပဲအချမ်းသာအဲ့လောက်သာရောရသိတာပဲ အဲဒီနာမယုတ်တရားတွေဟာသူဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေတက်ပြီးတော့ရှုမှတ်ရတယ်ဆိုတာပေါ့နာမယုတ်တရားတွေကဟိုဘဝတော့လည်းပဲဖြစ်ခဲ့ပြီးရှိရပြီအခုဘဝမှာလည်းပဲငငယ်ဆက်ပြီးတော့အခုဒီကျော်ခဲ့ပြီးလုံခဲ့ပြီးဖြစ်ခဲ့ပြီးလုံလည်းပဲဒါကြီးဆက်ရှင်လုံးမှာပဲနောက်ဘဝဒီလည်းဆက်ရှင်လုံးမှာပဲ ဖြစ်ခဲ့တာတွေကတော့မထေကြတော့ဘူး။ဒီလိုမျိုးတွေကစဉ်းစားကြည့်လို့ရှိရင်ဉာဏ်မြင်တော့မရတော့ဘူး။ထင်လည်းရှိရတယ်။ထင်ကတော့တကယ်အရှိသဘောကိုကြည့်တော့မဟုတ်ဘူး။ထင်ဟပ်ပြီးတော့ယူတာပဲ။လည်းကပြင်းတဲ့ဟာတွေကိုကြိုပြီးတော့စဉ်းစားကြလို့ရှိရင်ဒါလည်းအထင်ပဲရှိတာပါ။အမြင်ကတော့လောလောဆယ်သိထုတ်ပါ။ ဒါအမြင်ပဲအဲဒါတော့ဖြေကြတယ်အဲဒါတရားတော့ယောဂီရဲ့ရှုပွဲရာတွေပဲရှုပြီးတော့ကြည့်စရာတွေပဲကြည့်ပြီးတော့မြင်စရာတွေပဲစစ်စစ်ဆိုတော့ကြည့်ပြီးတော့တေးသေးချာချာကြည့်စရာတွေပဲအဲဒါကြအရေးကြီးတယ်ပြစ္ဆုတ်ပါလောလောဆယ်ပေါ်နေတယ် ဖြစ်ကြုံနဲ့ပြည့်စုံပါအမှန်ကြည့်အောင်ရှုမှတ်ပါတဲ့ဖြစ်တဲ့ဖြစ်ပဲလေးပြည့်စုံပါဆက်အဲ့ဒါရှုပါလေဒါပါပဲအခြေချုပ်ကတော့ဖြစ်တဲ့ယုံနာဆိုတဲ့ဆိုစုဟာဖြစ်ခဲ့ဆိုတဲ့စကားကဒီခွဲမယ်ဆိုလို့ရှိရင်အခြေချုပ်ခွဲမယ်ဆိုလို့ရှိရင် ၆ခုထွက်လာပါတယ်ဖြည့်ဖြုတ်ပြီးတော့မြင်ခဲ့ရင်မြင်ခဲ့ကြားခဲ့လို့ရှိရင်ကြားခဲ့နားခဲ့လို့ရှိရင်နားခဲ့စားခဲ့လို့ရှိရင်စားခဲ့ပေါ့ဖြည့်ခဲ့လို့ရှိရင်လည်းဖြည့်ခဲ့ဖြည့်ခဲ့လို့ရှိရင်ဖြည့်ခဲ့ပေါ့ကြံခဲ့ပေါ့၆ဌာနရှိပါတယ်ကွာအဲ့ဒါကြီးအကုန်လုံးဖြစ်ခဲ့ဖြစ်တုံးလို့ဆိုရတယ်သူကတော့ သူ့ကိုပြစ္ဆုတ်ပံပြစ္ဆုတ်ပံနာလို့ခေါ်ပါတယ်ဒီမှာလောလောဆယ်ဖြစ်နေတာပေါ့လေဆရာကြီးကဘာဒီလို့ဆိုတော့ယုတ်ဒီနာနေပါပဲယုတ်ကတမျိုးမတိကျတဲ့ယုတ်ကတမျိုးတိကျတဲ့နာကတမျိုးနှမျိုးပါပဲဒီမှာဆရာကဆိုပါတယ်ဒီလောက်အင်းကြီးလေးချက်ထားရုံနဲ့နားမလည်သေးပါဘူး နည်းနည်းလေးတိုးထွက်လိုက်မယ်ဆိုလို့ရှိရင်ဒီလက္ခဏာမှာနာယုတ်ကြီးကျုံနာကြီးခြေစားပုံကတော့မျက်စိနဲ့ခြေစားမျက်စိခြေတတ်ပေါ်တယ်။ကောင်းနေတဲ့မျက်စိပေါ်ခြေတတ်မှဖြစ်တဲ့မျက်စိဒါရှိရအဲ့ဒါရုပ်ခေါ်တာပဲ။အဲ့ဒီခြေတတ်ပုံမှာလာပြီးတော့တိုက်ခတ်ပေါ်တဲ့ဆေးရောင်ရိုးစုံပေါ့လေ။ ရှူရီကြောင့်ကြဝါစသည်ဘောဒီသာမျိုးမျိုးစုံဒါပြီးတော့တိုက်ခတ်ခေါ်တယ်အဲဒါလည်းပဲရုပ်ခေါ်တယ်မျက်စိကြည့်တာရုပ်မှာအရှင်းရောက်ရှိဒါဒီတိုက်ခတ်ပေါ်ပြီဆိုလို့ရှိရင်ပေါ်တဲ့အယောင်တွေကိုသိသွားတာပေါ့အဲဒါဝိညာဉ်ခေါ်ပါတယ် မြင်တိစိတ်လို့လည်းခေါ်ပါတယ်ကောမြင်တိစိတ်အရှင်းအောင်လေးတော့ပဲသူသိတာရှင်ရောင်ပိုင်းအလီသိတာဟောရောင်ပိုင်းအဝါသိတာအဖြူရောင်ပိုင်းဖြူသိတာအမဲရောင်ပိုင်းအမဲသိတာပါတော့အဲဒါတော့ပဲသူတတ်နိုင်ပါလားအာယုကောင်းဆိုဘာမှသူကမွေးပါနိုင်ဘူးဒီတော့နောက်ကနန္တမျိုးတိုးလာသေးတယ် ပစ္စည်းရှိတော့မှအရှင်းအယောင်နဲ့ရောင်ရိုးဆုံးနဲ့စိတ်နဲ့ဆုံတွေ့တဲ့သဘောပေါ့အဲဒါဖတ်တာခေါ်ပါလေမြင်တွေ့လို့ခေါ်ပါတယ်အဲဒါလည်းနာမည်မျိုးပေါ်လာပါတယ်ဒီမှာစိတ်နဲ့အာယုနဲ့ဆုံတွေ့တယ်လေမျက်စိကြည့်တော့မှတွေ့တာ ဒီကူးကောင်းလေးတွေတွေ့ရပြီဆိုလို့ရှိရင်ရေလို့ကောင်းတယ်ရှိလို့ကောင်းတယ်ခံစားမှုတွေဒီကူးမလောက်မှယူဆိုးတာတွေရပြီဆိုလို့ရှိရင်လည်းရေလို့မကောင်းဘူးရှိလို့မကောင်းဘူးအလယ်လောက်အာယုတွေတွေ့ရလို့ရှိရင်လည်းအလယ်လောက်ခံစားမှုပေါ့လေခံစားမှုကောင်းတယ်လည်းဟုတ်ကောင်းဘူးလည်းမဟုတ်ဘူးဒီကြားခံစားမှုဒါတွေပေါ့အများအားဖြင့်တော့ကောင်းခံစားမှုမကောင်းခံစားမှု ဒါတွေပဲသိချတော့ပါပဲအဲ့ဒီခါမျိုးကနံပါတ်ဆိုင်ရာကယဉ်တိစိတ်ယဉ်တွေ့သဘောမြင်ခံစားသဘောဆရာကြီးကနန္တရားတွေလို့ခေါ်ပါတယ်။ခေါ်လိုက်တဲ့အခါကျတော့မျက်စိကြည့်တဲ့ဆင်းရုံကရုပ် မြည်သိတာမြည်တွေ့တာကြီးခံစားရတာနာသဘောတူပုံလိုက်လို့ရုပ်နဲ့တာဒီမျိုးပဲရှိပါတယ်ကွာအဲဒီရင်နဲ့စိတ်ကမှဒီရုပ်နာတစ်ပါးသိသွားအောင်လို့ဒီကရှုမှဒီကရုပ်နာဖြစ်စုပါအမှန်သိအောင်ရှုမှပါတဲ့ဒီလိုက်အထိုက်ကမှဖြစ်စုပါစစရုပ်နာတရားတွေသိအောင် ကုလိုတိပ္ပံလေးနဲ့ရှုပါလို့ဒါပြောတာပေါ့အဲဒီသုံးမျိုးတို့ဟာသူ့သဘောသူဆောင်းနေတာမဟုတ်လို့သူ့သဘောသူဆောင်းနေတယ်သူ့သဘောအတိုင်းရှိနေတာမဟုတ်လို့ပါဠိလိုဓာတုလို့ခေါ်ပါတယ်။ဘာလို့လဲဓာတ်လို့ခေါ်တာပါ။သဘောသူ့သဘောတိုင်းရှိနေတာမဟုတ်လို့လက်ရှိခြေတန်းကတော့ င်းရောင်တွေကိုသူကခက်ခံတတ်တဲ့သဘောဝရှိတယ်ဆိုတော့အခန္ဓာခေါ်ပါတယ်ကွာအစင်းရောင်တွေဒီလက်ရှိကြတော့လာပြီးတော့တိုက်ခတ်ပေါ်တာပဲလက်ခံတတ်တဲ့သဘောဝအဲဒီအစင်းရောင်တွေကတော့အဲဒီအကြည့်တမ်းမှာလာပြီးတော့တိုက်ခတ်တဲ့သဘောဝကိုဓာတုရှိတယ်ဆိုတော့သူအတိုက်တတ်လို့ခေါ်ပါတယ်အတိုက်တတ်က ခန္ဓာကိုလာပြီးတော့တိုက်ခတ်ပေါ်ပြီဆိုလို့ရှိရင်ဒီကြည့်တော်ကြီးတွေ့တော်ကြီးခံစားတာအပွင့်တက်ဆိုတာဖြစ်လာတော့ပါပဲဒီမှာဒီတဲ့သဘောလည်းဒီသဘောသူဆောင်းနေတာဒီတဲ့သဘောသူကြည့်တဲ့သဘောလည်းဒီသဘောသူဆောင်းနေတာခံစားတဲ့သဘောလည်းဒီသဘောသူဆောင်းနေတာသူ့သဘောဝါဒီဆိုင်ရှိနေတာဟုတ်တာပဲဒီသဘောသူဆောင်းတာဖြစ်နေကြတာလားဒါတတိခေါ်ပါတယ်ဒီကတော့ ခန္ဓာအတိုက်တအကွန်တဆိုတာဘာလို့ဒီလိုသုံးထားပါလဲဒါတိရှားပါတယ်ဆိုတော့ဘုရားရှင်ဒုတိယကန္တခေါ်တဲ့နေလန်းလျှောက်ပေါ်လေဒီအောင်ရှိတွေ့လိုက်လို့ရှိရင်လူဖြစ်စီတဲ့ကြောက်တမျိုးပေါ်လေဒါပေမဲ့သူရှိတဲ့တဲ့ကတော့မမျိုးဖြစ်ပါဘူးဒီအောင်ရှိထွက်ပြီးတော့အဲဒီ မကီဖိုင်းပါလေသူ့အောက်တဲ့ကလောင်စာစက်ကူလီထားလျောက်ကအဲ့ဒါလေးပြထားပြီဆိုလို့ရှိရင်နေရောင်ကိုသူကစုစည်းပြီးတော့ယူလိုက်တော့အားကောင်းသွားတယ်အဲ့ဒီမမလူကဖြတ်ပြီးတဲ့ဖြတ်ပြီးတော့သွားတဲ့အဘူတဟာအကောင်းတယ်လို့ခုနမမလူက ဒီအပူဓာတ်ကိုခံယူလိုက်တယ်အပူဓာတ်ကအဲဒီမှာသွားပြီးတော့ဖြတ်တန်းသွားတယ်အောက်ကလောင်ဆောင်သွားပြီးတော့ထိတယ်တပြေးပြေးနီးဘူးလေးဖြစ်လာပြီးတော့လောင်လာတယ်ခန္ဓာအတိတ်ကဖွင့်တတ်စွာပါလိခန္ဓာအတိတ်ကဒီခိုးလေးတွေ့ပြီးတော့မီးအောင်ဖွင့်လာတော့ဖွင့်တတ်စွာ ဒီတဆုံရုပ်ပေါင်းစပ်ပြီးတော့ဖြစ်နေတာထင်ရှားသလိုထို့သူရင်းနဲ့ခိုက်တာမှလည်းပဲခန္ဓာကတမျိုးအတ္တကတမျိုးအဖုဒကတမျိုးပေါ်ဒီမှာဓာတ်တီပေါင်းစပ်ပြီးတော့ဖြစ်နေတာအဲဒါလေးကြီးသာသဘောလေးနဲ့နားလည်ထားပါလေလုံးစားစိတ်ကူလေးဒီချွဲလောင်နေတာကိုတွေ့လို့ရှိရင် ဆက်ခုမီးလောင်တယ်လို့ဒီလိုဆိုရမှာပါပဲဒီနည်းတရားလာတယ်ဆိုလို့ရှိရင်စိတ်ကူကြီးတတ်တတ်ထားကြည့်လို့ရှိရင်ဘယ်ရမီးလာမလဲဘယ်ရမလာလဲမမလို့ကြီးတက်တက်ပါလေသူကြီးထားကြည့်ပါဘယ်ရမီးလာမလဲဘယ်ရမမလာနိုင်ဘူးဒီယောက်ျီတက်တက်ရှိတယ်ဒီယောက်ျောက်မှရှိတယ်အမိုက်ကြီး ပြီးလောင်မမလောင်ပဲအဲတခုနဲ့တခုခုတ်တိုက်တဲ့ခါကျမှပဲမီးလောင်တာဖြစ်လာတာပဲဒီမှာလာမီးတွေလောင်လာတာပဲဒီတော့လျောင်ချီတက်တက်ကလည်းပဲမီးမဖြစ်စေဘူးလေဘူးအောက်မှာမှဘလူးဖာပြီးတော့ပြပြီးတော့အဲဒီနေချီရေရောင်ကမှဘလူးရည်ဖြတ်ပြီးတော့အောက်ကလောင်စာရှိလို့ခေါ်တာပဲ ဆိုလိုတာကတော့မဘလူးနဲ့လျောက်ရှိတဲ့ပူပေါင်းလိုက်တဲ့အခါမှာအခါသားတဲ့အတိုင်းကြောင့်ပူပေါင်းလိုက်တဲ့အခါမှာစိတ်ကူမှာအပွင့်တာပေါ်လီမိဖြစ်လာတယ်ဆိုတာပေါ်လီအကြောင်းပေါင်းစုံရည်ရုံးမှဖြစ်တဲ့ယုံနာတရားတွေဆိုတာသိစေခြင်းလို့ဒီဥပမာလေးထည့်ရတာပါရံမိကြီးကြီးကြည့်ကြအောင်ဆိုပြီးချက် ဒီကြည့်မှလည်းပဲတောင်းမှာရန်ဒီတုတ်လိမ့်ထားတယ်ဒီကြည့်ဆံမှလည်းပဲရန်ဒီစုထားတယ်အင်းကြီးသက်သက်နေလို့တော့မီးမလာဘူးဒီဆိုင်ရသက်သက်နေလို့လည်းခင်မိရမှာမလားဘူးဒါတော့မိကရာကိုအစံကရာနဲ့ထပ်ကလေးထိခတ်လိုက်တဲ့အခါကျတော့ ရှဲတယ်ဆိုမိလေးဖွင့်လာတာဒီမိလေးဟာမိကြီးဆံကလာတယ်လို့ပြောကြပါပဲသူကြည့်တတ်တဲ့ဆန်းကြည့်တော့မလားဘယ်ကမိလာမလဲဆမ်းမမလာဘူးဟိုရမ်းရမ်းကြီးထိခက်လိုက်တဲ့အခါမှာအခါတော့မှအတိုက်တော့ထိခက်လိုက်တဲ့အခါမှာရှဲတယ်ဆိုမိဖွင့်လာတာပဲကွာဒီမှာလက်တယ်ရှာကြည့်လို့ရှိရင်ဒီသုံးမျိုးဟောလက်တယ်ခန္ဓာတိုက်တာဖွင့်တာ ကြောင်းကြီးပေါင်းစုပြီးလို့ဖြစ်တဲ့မိပါဆိုတာသိစားတယ်အခန္ဓာယဟဖန်ဆင်းရှင်လာဘောဘူးတသဘာဝပဲသူကမိဆိုယဟလည်းပဲဒါလည်းဖန်ဖန်ဆင်းရှင်လာသူ့သူရှိလာတယ်မိလေးဖြစ်လာတာလည်းဒီကြောင့်လို့ဖန်ဆင်းရသူကမိဖြစ်စေလို့ဖန်ဆင်းလို့မဟုတ်ဘူး ခန္ဓာနဲ့တိုက်တာဘူးပေါင်းလို့ဒီဒီရေးလေးရှိတော့ပဲခန္ဓာနဲ့တိုက်တာမဆုံးဘူးဆိုလို့ရှိရင်ဖန်ရှင်းရင်မောရာနဲ့ထောင်နဲ့တောင်းနဲ့ရှိပြီးတော့ဖန်ရှင်းလည်းမပြီးရမလားပါဘူးဒီအကြောင်းတစ်ခုပေါင်းစုံပြီးဆိုလို့ရှိရင်မိတော့ဖြစ်လာတဲ့ဟာကိုခုနတော်ရထောင်နဲ့တောင်းနဲ့ရအားနဲ့ဝါသိနဲ့ချီပြီးတော့ ဒီမတော့စီနေတယ်တားလို့မရပါဘူးဒီတော့ဒီကိစ္စမှာပန်စီရှင်နဲ့ပတ်သက်ဖို့ဆိုတော့ဒီတသဝဝကြီးပဲဆိုတော့နားလည်ထားနေရပါတယ်အဲတော့မြင်တဲ့ခိတ္တမှာခန္ဓာတိုက်တာကွန်းတော့သူသဘောတိုက်သူဆောင်းနေတယ်သူသဘောတိုက်သူရှိနေတဲ့ရုပ်တဏ္ဍရုပ်တဘောနဲ့သဘောကြီးကြည့်ကြည့်လို့အဲတိကြည့်ရတယ်ပဲတိပေါ်ရတယ်ပဲအဲဒါတွေရော တိပူရစီတိကြည့်လို့ရှိရင်တော့စေတသိက်ရှုမှတ်ရတာပဲရှုမှတ်တဲ့အခါတော့ဒီဟာအခန္ဓာပဲဒါအထိုက်တာပဲဒါအပွင့်တာပဲလို့ဒီလိုတော့သွားတကူချင်းခွဲကြည့်လို့တော့မရဘူးအပေါင်းလိုက်ကြည့်ရမှာပဲအဲ့ဒီတသုံးရောပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲလောကဝါဒအရာမြင်သည်မြင်တယ်လို့ခေါ်တာပါပဲအခြားဘာသာလည်းအခြားဘာသာလည်း ရှိလို့ခေါ်မှာပါပဲမှတ်တဲ့အခါမှာတော့အဲလိုအပေါင်းလိုက်ပဲမြင်တယ်မြင်တယ်ဒီလိုပေါင်းလိုက်မှရမှာပါပဲခုမှဗာနဲ့ဒီလိုဆိုတော့ဒီတယောက်ကိုသိကြည့်ရင်မျက်နှာပိုင်းဟာသိရကြည့်တယ်သူမျက်နှာနဲ့ကိုယ်မျက်နှာတဲ့တယ်ဟုတ်လောကကြီးကြည့်လို့ရှိရင်မျက်နှာမရဘူးဘုရားကြီးကြည့်တယ်မျက်နှာအပြည့်စုံမရဘူး တဲ့တဲ့ရှိမှသူမျက်နှာနဲ့ကိုယ်မျက်နှာကဘာလဲကိုရှေ့ရှုတဲ့တဲ့ဆက်တဲ့တဲ့ရှိနေလို့ရှိရင်ပထမဆုံးအပေါင်းလိုက်မျက်နှာကြီးကိုခြုံကြည့်ရပါတယ်ဆက်ပြီးတော့စိုက်ကြည့်နေလို့ရှိရင်ခန္ဓာနှစ်ခုစီရောက်တာနှစ်ခုစီပေါ့ပါးစီရောက်တာပါးစီပေါ့ဉာဏ်လုံးစီရောက်တာဉာဏ်လုံးစီပေါ့ဉာဏ်ကုန်းစီရောက်တာဉာဏ်ကုန်းစီနာသာစီရောက်တာနာသာစီပေါ့ မေးကြည့်ရောက်တော့မေးကြည့်ကြည့်ပေါ့အပေါင်းနဲ့ကြည့်ရနေပြီးတော့ထေရှားရထေရှားရစိတ်ညွတ်ရပေါ့လေအဲ့ဒါဒီကြည့်သွားတာပဲအဲ့လိုသဘောကြီးနဲ့လောက်ရတယ်ဆိုတာပေါ့လေသာသဘောရအလိုနားလည်ထားပါလေအခုမြင်ရင်မြင်တယ်ဆိုတာဒီမှတ်နေရတယ်အဲ့ဒီသဘောလိုပါပဲအဲ့ဒါတော့နောက်နေ့ကျမှအခြားခြားဒွါရဖြစ်ပေါ်ခန္ဓာတိုက်တာဖွင့်တဲ့တည်း ရှိမှတ်ပေါ်လို့အသေးစိတ်ပြောပါမယ်ဒီကြီးကတော့တဏှာကြီးလည်းလည်းကျော်တော့ဒီမှာပဲရချောက်လို့